ဗျာဒိကျမ်းအခန်းကြီး9အငယ်1မှ9ထိုအခါတစ်ဖက်တစ်ချက်၌အခရာတင်၍တစိတ်ခုနှစ်ချက်ခတ်သောစာဆောင်ကိုပလင်တော်ပေါ်မှထိုင်တော်မူသောသူ၏လက်ရလက်၌ငာမြင်၏အာချီသောကောင်းကင်တမန်တစ်ပါးကထိုစာဆောင်ကိုဖွင့်၍တစိတ်တို့ကိုခွာခြင်းကအဘဲသူထိုက်သည်နည်းဟု ကြီးသောအတန်နှင့်ကြွေးကြော်လျက်ရှိသည်ကိုငာမြင်၏ထိုစာဆောင်ကိုဖွင့်၍ကြည်ခြင်းက ကောင်းကင်မြေကြီးမြေကြီးအောက်၌အဘယ်သူမျှမတတ်နိုင်ထိုစာဆောင်ကိုဖွင့်၍ကြည်တိုက်သောသူတယောက်ကိုမျှရှာ၍မတွေ့သောကြောင့်ငါသည်များစွာငိုကြွေးလေ၏ထိုအခါအသက်ကြီးသောသူတပါးကမငိုကြွေးနှင့်ယူဒအမျိုးရှင်သည်ဒီဟုသောဒါဝိဒ်၏အမြင့်သည်ထိုစာဆောင်ကို၎င်းဒစိတ်ခုနှစ်ချက်တို့ကို၎င်းဖွင့်ခြင်းကအောင်မြင်လေပြီဟုငါကိုပြောဆို၏ အငယ်6မှ14ထိုအခါပလင်တော်မှစသောတရဝါ၄ပါးနှင့်အသက်ကြီးသူတို့အလယ်၌အသေးသက်ပြီးတကဲ့သို့သောတိုးတငယ်သည်ရက်လျက်ရှိသည်ကိုငာမြင်၏ထိုတိုးတငယ်သည်မြေကြီးတစ်ပြင်လုံး၌လွတ်သောဘုရားသခင်၏ဝိညာဉ်ခုနှစ်ပါးဒီဟုသော မျက်စိခုနှစ်လုံးနှင့်ဂျိုးခုနှစ်ချောင်းရှိ၏သူသည်လာ၍ပလင်တော်ပေါ်မှထိုင်တော်မူသော သူ၏လက်ရလက်မှ စာဆောင်ကိုခံယူလေ၏ထိုစာဆောင်ကိုခံယူသောအခါတရဝါ၄ပါးနှင့်အသက်ကြီးသူ24ပါးတို့သည်တန်ရှင်းသူတို့၏ပတနာကြီးဟုသောမိရှို့ရာနန္တာပေါင်းနှင့် ပြည့်သောရွှေဖလားတို့ကို၎င်းစောင်းတို့ကို၎င်းအတီးတီးကန်၍တိုးတငယ်ရှိ၌ပြက်ဝတ်လျက်ကိုရိုဒီအသေးတက်ချင်းကိုခံတော်မူသောအဖြစ်အတီးတီးဘာသာစကားကို ပြောသော လူအမျိုးအနွယ်ခတ်သိမ်းတို့အထက်မှ အကျွန်ုပ်တို့ကိုယူ၍အသွေးတော်နှင့်ဘုရားသခင်အဘို့ရွေးနှုတ်တော်မူ၏။အကျွန်ုပ်တို့၏ဘုရားသခင့်ရှေ့မှာရှင်ဘုရင်အရာ၌၎င်း၊ယဇ်ပုရောဟိတ်အရာ၌၎င်းခန့်ထား၍၊မြေကြီးပေါ်မှာစိုးစံရသော အခွင့်ကို ပေးတော်မူ၏။ထိုကြောင့်ကိုယ်တော်သည်စာစောင်ကို ခံယူ၍တံဆိပ်တို့ကို ဖွင့်ထိုက်တော်မူ၏ဟုအသစ်သောသီချင်းကိုသီ၍လျှောက်ဆိုကြ၏။ထိုအခါငါကြည့်၍ ပလင်တော်မှစသောသရဝတို့နှင့်အသက်ကြီးသူတို့၏ပတ်ဝန်းကျင်၌ကုဒေအသင်ခြေမကအတိုင်းမသိများစွာသောကောင်းကင်တမန်တို့၏အသံကိုငါကြား၏။ထိုသူတို့ကလည်း၊အသေသတ်ခြင်းကိုခံခဲ့ပြီးသောသိုးသငယ်သည်တန်ခိုး၊စည်းစိမ်၊ပညာ၊အစွမ်းသတ္တိ၊ဂုဏ်အသရေ၊ဘုန်းအာနုဘော်၊ကောင်းကြီးမင်္ဂလာကိုခံထိုက်တော်မူ၏ဟုကြီးသောအသံနှင့် ပြောဆိုကြ၏။ ကောင်းကင်မြေကြီးမြေကြီးအောက်သမုတ်တရားထဲအရရတို့၌ရှိရှိသမျှသောဝေနေယသရဝအပေါင်းတို့ကပလင်တော်ပေါ်မှာထိုင်တော်မူသောသူနှင့်တိုးတငယ်သည်ကဘာဆက်ဆက်ကောင်းကြီးမင်္ဂလာဂုံတရေဘုံအနုဘောအစွမ်းတတ္တိရှိတော်မူစေတည်းဟု ပြောဆိုကြသည်ကိုငါကြားလေ၏တရဝလေးပါးတို့ကလည်းအာမင်ဟုခေါ်ဝေါ်ကြ၏အသက်ကြီးသူတို့သည်လည်းပြတ်ဝတ် 各国家一。